ယေရှုရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌၄ရက်6လ68ခုနှစ်နာနေပိုင်းတွင်ဟောကြားတော်မူသောတရားတော်တွေ့ရတဲ့ရဟုတ်ကဲ့ဟောဒီတွေ့ရတဲ့တရဏဂုံတရဏဂုံဆိုတာဘာပြောတာလဲသိရမှာပဲအဲတရဏဆိုတာဘေးရန်ကိုပြောချက်ထားတော့ကမနာဆိုတာအဲဒီဘေးရန်ကိုပြောချက်တတ်တဲ့နေရာလေးကိုဒုတိယကြာပြီးတော့ ချက်နေအောင်ကတ်နေအောင်ပို့ထားတာကိုပြောတာဟုတ်ကဲ့ကရဏဆိုတာကသူကလည်းမဆိုင်ဘူးတရားတရားတန်ခါအဲ့ဒါဆိုတာကမနာကသူကလည်းဆိုင်တယ်အဲ့တရားအာယုတရားအာယုတန်ခါအာယုတွေကိုဒုစိတ်ကလေးပြပြီးတော့ကတ်နေအောင်ချက်နေအောင်ပို့ထားတာကိုကမနာလို့ခေါ်တယ်ဟုတ်ကဲ့ပရတနာကဆရာရဲ့ပါတင်လေပညာတုံးမှာပဲပါလေကမနာကဒုက္ခတင်လေ အဲ့ဒီကိုတရားပြီးတော့တရဏကမနာကိုသူကတရဏဘုံလို့ခေါ်တယ်ဟုတ်လားဟုတ်အဲ့ဒီတရဏဆိုတဲ့ဘုရားကဒီလိုလည်းဘယ်လိုပြောချက်လဲဟုတ်ကလားဒီတရဏလို့အမည်ပေးထားတယ်တရားကဒီလိုလည်းဘယ်လိုပြောချက်ပြီးနေတယ်လဲဟုတ်ကလားဒီတရဏလို့ခေါ်တဲ့တန်ခါကဒီကိုပြီးရတယ်ဒီလိုပြောချက်ပြီးနေတယ် တို့ဒါလည်းသိထားမှဒီပေါ်ကိုယုံကြည်ချက်ရှိတယ်ဟုတ်ကဲ့တို့ဟိုမြေဥပလာတိုင်းတော့တို့လေတယ်လို့တို့မှတော့မြင်းကြရတာတို့ယူကြတာတယ်ဟင်တယ်လို့ဒီကြတာတို့လူခြေလမ်းလိုက်တဲ့ချိန်ကသာပြီးဒီကြကြတာပဲတို့လည်းပရမရဲ့ဘုရားကတို့ကိုဘယ်လိုပြေးရကာပဲနေတယ်ဓမ္မကဘယ်လိုကာပဲနေတယ်သံဃာကဘယ်လိုကာပဲနေတယ်ဆိုတာမသိလို့တို့ မြို့တော်တွေကြတော့အတူဝင်လာပြီသူဟိုအတူဝင်ကြတယ်ကြောက်တယ်ကိုကဒုက္ခတော့ပါရမတဲ့ဟိုကြောင်းနေတေဝနေခွားနေဖေးနေလူရတာတွေကိုဖတ်တာလေသူတို့ကတို့ကိုတော်တော်ကျေးဇူးပြုတယ်ဆိုတဲ့အလေးပြောတာလို့ပဲဟင်အမှန်ပါသူဒီမှာမတော်ဘူးလားဟင်ဒီလိုပဲဒီဘာသာရေးနဲ့ရွှေ့နေတယ်လို့ပြောတော့သူကတို့ဘာသာကတည်းကဘာသာကတည်းကလို့ပြောတယ် အဲ့ဒီမှာကျတော့မေးလာပြီမမေးတော့တွေးလာပြီဟဲ့တူရတရားကိုစိတ်ကလေးကတရားကသူ့ကိုပဲကြည့်ကြည့်တယ်လေလေးလေးလေးဟဲ့မမေးတော့တွေးလေဟဲ့ဒီကတရားကိုအာရုံပြုနေတယ်တရားကသူ့ကိုဘယ်လိုပြန်ပြီးကြည့်ကြည့်တယ်မင်းလည်းမင်းလည်းမမေးတော့ပြီးနေတယ်ဟုတ်ကဲ့အကြောင်းမသိဘူး ဒီကတန်ဃာတွေတရားတွေချင်းတာပြီးသူတန်းဒီလိုနေရာတွေတို့တဲ့တန်ဃာကဘယ်လူကြီးကြီးနေတယ်ဒါလည်းဒီလာတော့မယ်ဟဲ့မမေးဘူးလေဟုတ်ပါရဲ့မှန်ပါပဲအဲ့တော့ဘုရားကတို့ဘယ်လူဘေးရကိုဖြောက်ပေးနေတယ်တဲ့တို့ဒီအထာနာတော်များသူသာတိုင်းဆိုလို့ရှိရင်တော့အကျိုးရှိမှာတယ်ဘုရားကအဆုံးတိုက်တယ်ဟဲ့တန်လို့လည်းဟဲ့ကြိုင်ဟဲ့ပြောတယ်လို့ရှိရင်ဒါအကျိုးရှိမှာ ဒီလိုကြောင်ဒီလိုကြောင်ဒီလိုလို့ပြောချင်ပါအဲ့ဒါလောင်းမဥစ္စာချေခပြီးတော့လောင်းမကိုတို့နှောက်ကြရမယ်ကွာအဲ့ဒါလည်းဒီလိုဆိုတော့တာပဲကွာဒါတရားကြီးရဲ့အဓိကသိနေတဲ့ဟာပဲလားဗျာဟဲ့သိနေတဲ့ဟိုသူ့ကိုသိရတော့ကြောင့်လေပြီးတော့ခါခင်ဗျားပြေတာတယ်မင်းရတယ်ပြောပြတာဗျာသူ့ကိုပါပြောတယ်ဒီမင်းကွာတဲ့ဘေးကနေကြောက်တာတကယ်မှန်လို့ရှိရင်တဲ့ဟုတ်ကဲ့ ဘေးရောင်ကိုမချစ်ပါဘူးဆိုတာတကယ်မှန်ရဲ့မကောင်းဘူးစိတ်နဲ့ဖြစ်စေနှုတ်နဲ့ဖြစ်စေကိုယ်နဲ့ဖြစ်စေတဲ့တင်နာရှိမှလည်းမလုံလောက်ပါတဲ့တင်နာကိုလည်းမလုံလောက်ပါတဲ့ဒါလည်းမကောင်းတဲ့ဘက်ကိုတို့ချက်ချက်ခါပြီးတော့ကောင်းတဲ့ဘက်ကိုများပြတာမဟုတ်လားအဲ့ဒါဘုရားကတို့ဘေးရောင်ကိုတင်နေတဲ့ကြောက်တာတောင်းအပ်တယ်လို့ပါပြောတာဆိုပြီးဟဲ့မင်းအပ်တယ်လို့လည်းဒီဒီဒီနဲ့ကြတာတဲ့ဒါလာပါလို့ ဖြစ်ဖြစ်ထားတဲ့ပါရမီတွေဓမ္မတာအားတော့ဒီမှာရောက်တဲ့ပုဂ္ဂိုလ်တွေကဒီတက်ဤသားတွေလေတက်ကြလားမှန်ပါဟင်ဒီဥပ္ပစေရာမင်းလေးတွေကာမမရဏတောင်ကြောင့်ကာမမရဏတောင်ဆိုတာဒီဒီဘက်ကဆိုလို့ရှိရင်မဟာမင်းတော်ကိုခေါ်တယ်ခရီးရရဲ့ဘက်ကိုကြောက်တာခရီးရဝိဒနာမဟာမင်းတော်ဆိုတာဒီအရင်ကြီးမှတော့တော်လို့ဆိုတာပါပဲ ဆင်းချင်းတာတစ်ခုတစ်ခုကိုပြင်ပိုင်းကြလို့ရှိရတယ်ဆိုရယ်အဲ့ဒီနေရာမှာရှိရတယ်အဲ့ဒါသာမန်လူတွေမတော်ဘူးအေးရအဲ့ဒီမဟာလုံကဘုရားကိုလူကြီးခံမရမှာပေါ့ဟင်အဲ့ဒါကသေရတိုင်ပြီးတော့သေတီတက်ကိုထိုးတယ်ဟင်သေတီတက်ထိုးတယ်လေအဲ့ဒီမှာသာမန်ရမတောင်ရဲ့သတ်တန်တွေမှာပြိစိတ်ကဟိုတာတွေဒီလိုလုပ်ရတယ်အဲ့ဒါလေဒီအလေကောင်တက်လက်ကြည့်တယ်ဒီပြန်ကြီးဟင် ဆေးတွေမှာကြားနဲ့အမြင်အတူတူအတူစားနေတယ်ဟင်ကြားနဲ့တည်းကအတူဒီမှာတူဘူးလားဒီဒီမှာအတူတူအတူစားနေတယ်ဒါပြီးတော့ဒီစိတ်ကဘုရားရဲ့ဓမ္မတာအားဖြင့်သူတို့မှလည်းလာမလို့တမန်တော်အားဖြင့်ပြောတာလေဟင်ဟင်ဒီကြောင်းလာတဲ့တမန်ကြီးရဲ့စိတ်သားကောင်လည်းကြားမှာမဟုတ်လားသူတို့စားနေတဲ့လည်းတော့မရှိရဘူး တိုက်ခိုက်နေတဲ့ဒေါသမရှိဘူး။ဒီတန်ရက်ကလည်းဒါဝိုင်းအောင်ဆိုတဲ့အမှရှိတယ်။အတူတူကိုကြားရတယ်။ pero ya ya de también también ya de lo que me lo dice. Y el señor me lo dice, yo no te siento, te lo que sang de que dale como la cara lo ya me que te dice. အဲဒီမှာမှာအဒီနာဒီသားရုံချစ်တယ်တခါတော့ကြီးသေးတယ်ဒီပြည့်စက်တယ်ရှင်နေတဲ့ အဲ့ဒါတွေ့ရတော့တော့ကတ်တဲ့တဲ့ဒီကဟိုကတရိတ်ဆောင်နေတယ်ဟုတ်ကဲ့အဲ့တရိတ်ဆောင်ကဘာဖြစ်လို့ဒီလောက်ဒီဒီတိကဗုဒ္ဓတွေရဲ့သူကျင့်နေတဲ့ဓမ္မကအားကြောင့်လေတိကကအားကြောင့်အဲ့လိုမြင်သားနေပြီးဒီမှာကျတော့လူတွေလူတွေဘာလို့ဒီလိုမဖြစ်တယ်လို့သူပြောတာတဲ့ဟိုတိကဗုဒ္ဓတွေအများကြီးဟဲ့တရိတ်ဆောင်နေတယ်ဒါကြီးဒီကနမ္မတဘကလည်းတိကဗုဒ္ဓကြီးတယ် ဟင်အဲ့ဒီဒါကတော့နားမှာပဲလက်လူကြတော့ဟိုတို့တာလေအဲ့ဒီဒီကတို့တာလေတို့အဲ့ဒီလာတို့ကတဏှာနဲ့တပါးလောက်ရှိတယ်ဒီကအများကြီးဟင်အဲ့ဒီဒီကအတူတက်တယ်သူကဟိုမထုတ်အောင်လည်းတို့ငယ်လေးတစ်ခါမှလည်းအင်းနေနေဟင်ဟင်ဟုတ်ကဲ့ဒီလိုတေးကောင်ကြီးတွေကတော့သူတို့မှမောဟဗေမာဟုတ်ကဲ့မောဟဗေမာဆိုတော့ သူတို့ကတစ်ခါတည်းဓမ္မတာအားတော့သူတို့ကတို့ရမတဲ့ဘူးသူကများတော့ဒီရတော့လောဘပင်သားတွေတင်နေဟဲ့ဟင်အဲ့ဒါကတော့လောကဓမ္မတွေအဲ့ဒါမောဟဓမ္မတွေတရားတစ်ခါမျိုးနေဓမ္မတွေဒီကလောကဓမ္မတွေပဋိဒါယူရမယ်ဒါယူကြည့်ရတယ်အဲ့ဒါကတော့မှန်ပါမှန်ပါဒီအဲ့ဒါကဒီမှာမလားဟဲ့ဒီမှာမှာတွေ့နေရတူဒါတော့နေအင်းနာတော်တော်ပြလာတယ်လေဘယ်လိုလုပ် တော်ဘူးလားဟုတ်ကဲ့အဲတူမိုးတယ်ရတယ်လို့နေဘူးတော်တယ်လားဒီလိုလားဟုတ်နည်းတော့ကြာနေတော့တော်နေတော့ပြည့်တယ်တော်ရမယ်ဝင်းဝင်းနေကြာနေတယ်လေဟဲ့တော်ဒီလိုဟောင်းနေဓမ္မအတာမတွေ့နိုင်ဘူးပေါ့ဗျာဟင်ဒီစိတ်တိုင်းဒီလိုကြည့်ရတယ်မတွေ့နိုင်ဘူးလားဟုတ်ကဲ့အဲ့ဓမ္မတာဘုရားရှင်ကအဲ့ဒီနည်းနဲ့တူခါပေးရရရလား ဒါတော့မများတဲ့နေရာပေါ့လေဟင်အဲဒီတရားရှင်မှာတို့ဒီယာမီကိုပယ်ချပြီးတော့ဒါဖြစ်လို့လေသူ့ရဲ့ကုန်တက်ပြီးလို့သူခေါ်လာတယ်တဲ့ဒီစိတ်ပါရင်ဒီရောကပြောင်းအောင်ကွာဖေးပလေးရဲ့အပြင်မှာသူဖေးလေးကွာပါလားဟုတ်ပါဘူး။ဒီပါရုံပေါ်လာပေါ်ပေါ်နေကွာ။ဟဲ့။ငါတရားကိုနေဒီလိုဒုက္ခရောမကွာ။ပြည့်တဲ့တူကမှခေါင်းလာတာပဲ။တမန်တမန်တွေကငါတရားကို ဟိုအာရုံပြုလို့ဆိုတော့အဆုံးတတ်ပြီးတော့တိစာလေးလားကိုတူတူလေးကိုမြင်လို့ရှိတာလေဒါလေးသင်္ကြန်တော့အပန်းပန်းလေးထားတယ်ဒီငါတို့လည်းကျင့်လို့တိတိလို့ကျင့်လို့မင်းလည်းငါ့ကိုဘူးလို့ဆိုရင်ကျင့်လို့တိတိလို့တိဟိုတိလို့ကျင့်လို့ပါတယ်ခင်ဗျနောက်ပြီးဒီလိုပြောတာကရတယ်မတွေ့ပါဘူးတတ်တာတော့မလုပ်တာလားဒီအမေကဘုရားဓမ္မပါရဖြစ်တယ်ဟုတ်ကဲ့မင်းကြီးလေလူမင်းမလူယောက်ျားဟုတ်ကဲ့ဆေမနာတယ်လေ eh kita ada lagi di sini eh namun mana ada ada eh dia ini sama nabi mana ada ini ala ada di sini ini mana ada ada ini eh mana ada itu baru di sini ada dan berada mari ini eh ada di luar ini ada Tuhan yang dapat itu lagi lah သူ့ရဲ့ဘုရားကြီးရဲ့အစွမ်းတတ်ကိုသူကြားတာဖြစ်တယ်။ကြည့်တာကိုဘယ်လောက်ထိနိုင်လဲဆိုတော့သူစွမ်းတတ်ကိုသူပေါ်ကြည့်တာမဟုတ်လား။ဒီနာရနာသူ့ကို စိတ်ကိုပို့ထားတဲ့သားတစ်ယောက်ဟာဟင်မယုံကြည်နဲ့လူမင်းမတစ်ယောက်ကြောင့်ငါမင်းမမယောက်ကြောင့်ဒိဋ္ဌံမင်းမဒိဋ္ဌံယောက်ျားရဲ့အနောက်သားကိုလည်းဒီလိုနဲ့ဒီလိုနဲ့ဒါကြည်လာပြီးတော့မဟုတ်လားဟင်အဲ့ဒါလေမှန်ပါအဲ့ဒါဒီတော့တာတွေကိုသူပြင်ပြလာပြီးသားပဲဒီစိတ်ပတ်ဒီယောဂပြတ်ပါခဲ့ဟင်ဒီနည်းရောဆရာရှင်ကသူ့ကိုတွေးတာမပြတ်ဘူးလားဟင် ဟုတ်ပါလားအဲ့ဒါကိုဘုရားကပြရတယ်ဆိုလို့တည်းသက်ပြရတယ်လို့အဟောပြောလို့လည်းပြောချက်တယ်လေဒီစီမလာဘူးဒါကြီးကိုဒီပြောချက်တယ်ဒီလေဒီလိုမှရှိတဲ့ဒီလိုမျိုးနဲ့ကြတာပြည်ပြည့်ရလို့ရတယ်ကိုယ်ပတ်ကိုယ်နဲ့လည်းတူကြည့်နေတယ်ဒီဒီကဘာလို့ဒီကောင်ကဒီတူတက်လာလို့လဲလို့ဆိုကြတယ်။ဟုတ်လား။ဟုတ်ပါဘူး။ဒါတော့မင်းရပြောခဲ့တဲ့ဘုရားတရားလို့ဆိုတယ်လေ။ သူ့မရည်ရှိရောက်ခဲ့ပြီဒီပူလာတဲ့ကောင်ကြောင့်မရပြောကြရမယ်နော်ဒီပေါ်လိုက်ပြီးကျောင်းလေးတို့တူကြရတဲ့မှာမရည်ရှိဘူးတူပါတယ်ဘုရားရှင်ရဲ့တူပါတယ်ကိုပြောကြပါတယ်ဒီလိုဓမ္မကုမာတော့တို့ကိုပေါ်လူကြီးကြီးနေတယ်လေဒီလိုမကြီးလားဟဲ့ဆိုတော့ဘုရားကတို့ကိုပေါ်လူကြီးနေတယ်ကိုပေါ်ချောက်ပြီးနေတယ်လေဒီလိုမကြီးလားဟဲ့ဟင် တရားတို့ဟိုဒီမှာလည်းဘယ်လိုပဲချက်ပေးနေဆိုတော့ဟင်ဟင်အဲဒီဟာကဒီမှာလည်းပဲချက်ပေးတဲ့နေရာမှာတွေ့တာရောဖေးပြီးမှဆင်းရဲမှာဖေးအဒီမှာတော့ဖေးကြလာတယ်ဟုတ်လားအဒီမှာရေးတာကဖေးကြလာအဒီမှာကဖေးအဲ့ဒါဒီဖေးကြလာဖတ်လို့လည်းရောဂါပြောက်မှာလားတကယ်ကဖေးကိုတတ်မှတ်ပြောက်မှာလားအဲ့ဒါပါပဲဟုတ်ပါရဲ့ဒါရင်တရားရဲ့ တရားဟောသူ့ကိုခုနကလိုဒိဋ္ဌိငါပယ်ချတယ်ဆိုတာဟိုတိုင်းလို့ဓမ္မတဏ္ဍာကိသာလို့ဒီလိုဆိုရင်ပယ်ချမလားကိုယ်တိုင်ကျင့်မလားကိုယ်တိုင်ပါလားဟုတ်ပါမလားဟုတ်ပါဟင်ဆက်ကြလားပြီးတော့ဒီတစ်ခါဆိုပြီးတော့ဗုဒ္ဓံဒီဆိုတာဆက်ပြီးတော့ဒီကဗုဒ္ဓံဒီလို့ဆိုတော့ဒီလောက်ဟုတ်ဟင်ဟောဆန်းနေလိုက်လို့ထင်လားဟုတ်ပါဟင်ခလိုင်းနေလိုက်လို့လားခလိုင်းနေဆိုတာဗျာ ဒီလေတော့ဒီဘာလို့သူမူကူးနေမှာလားလားတကယ်ကြီးကကျွန်တော်ဘာလို့လောက်ကျေရမှာဒီလိုကွာဒီကောင်လေးဒီတော့ကြောက်ဘူးဟဲ့ကဲကျွန်တော်ဒီဘာမလောက်တယ်တရားဘာမလို့ဆိုပါလဲဟင်ဟဲ့ကိုယ်တိုင်အားထုတ်မှရမှာဟုတ်ကဲ့ဟင်ဘယ်လိုလုပ်လို့လဲကြည့်တာလဲတကယ်လို့လည်းလုပ်ကြည့်တာလဲ နော်ဒီလိုမျိုးလည်းမပါဘူးတရားတမ်းလို့မှာဒီလိုလည်းမပြီးဘူးဟင်ဟင်အဲ့ဒါဘာလို့ဟင်ဒီလိုဘာလို့လဲမလို့ဟင်ကျေဘူးလားသရဏအာနပြုကြမှာရမှာပါဟုတ်ကဲ့ကျေဘူးလားဒေဝရီကိုဘူးကြီးတွေချကြတာလည်းရတယ်ဆိုတော့ဟာကွာဒီကောင်လေးတွေဟင် ဟင်ဒီလိုဘူးလို့တောင်းလာတော့တာဟင်ဒီလိုဘူးလို့တောင်းလာတော့နေဟင်အဲ့ဒါဒီဓမ္မဘူးလို့ကြတော့ပြည်တော်တရားအထုတ်ပြီးပြောတာကိုကိုလိုတယ်ဟင်ဓမ္မဘူးလို့ဆိုတော့ဒီလိုရပါဗျာတန်ခါဘူးလို့ဆိုတော့ဒီလိုရပါဗျာဟင်ဟင်ပြီးတော့ဒီဓမ္မဘူးလို့ကြတော့ဟောတရားနဲ့အထုတ်မှာဟုတ်ကဲ့မမဟင်အဲ့ဒါမှမဟုတ်ဘူးဗျာပြီးတော့ဒီ တရားကသူ့ဘင်းညာနေပယ်ချောက်ပြီးတယ်ဆိုတော့သူ့ကိုချင်းကမှာသူ့ဒီကိုတိတ်ကိုပို့ပါတယ်လေဓမ္မဓမ္မဓမ္မရတရားကဘင်းညာကိုပယ်ချောက်ပြီးတယ်ဟဲ့ဘယ်လိုပယ်ချောက်ပြီးလဲကမ္မနာရတဲ့သူ့စီကိုစိတ်ကြီးကြပို့လို့ထားတယ်ပုံစံသားလေးသူ့ပယ်ချောက်ပြီးပါတယ်လေဟဲ့တရားတွေကိုသူ့ကိုစားနေတဲ့ပုဂ္ဂိုလ်သူ့ကိုတရားမလုံးသေးနေတဲ့ပုဂ္ဂိုလ်သူ့လုံးတရားရဲ့ဖြစ်တဲ့ကိုသိနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်သားလေးတို့ဘင်းညာကိုပယ်ချောက်ပြီးတယ် ဟင်အဲ့တော့အေးအေးဆေးတော့ယောဂပြောင်းပြီးလာကိုတလေးဒီကဖတ်ရင်လည်းကျော်တာတက်သလားဟင်ဆလာမလေးဟာတော့ဆလာမလေးဒီတော့မလေးလားဆလာမလေးဟင်ဟင်ကျော်တာပဲလို့ကျွန်တော်လားဒီလိုကြည့်ရဟင်တော့မလေးဒီလားဟင် ဒီကတောင်းပါပါဗျာ။ဒါကဒီလိုပဲကြောက်ပါလား။ဟင်ဟင်အနာဟန်ဝန်ဒီနေတာ။ဟင်တောင်းတဲ့ဒီလိုအခြေအနေမှာဟင်ဟင်ဒါရမပြောင်းတဲ့မင်းတို့ထားရမယ်။ဟင်ဒီကရမင်းမင်းတို့ထားရမယ်။အဲ့ဒါတရားရဲ့တတိကြတော့ဒီရဲ့ဝိညာဉ်ရဲ့တော်ကိုတော်လို့ဒီလိုပဲကြောက်နေတယ်။ဘုရားခင်ကြီး ခင်းလမ်းကလေးကိုလမ်းတယ်လို့အဲ့ဒီခင်းလမ်းကထွက်ပြီးလည်းငယ်ရဲ့တရားရတာတရားရတာတူလေဒီမလုံးလို့လိုက်ရတဲ့ဟင်ဒီတိုင်းမလို့သူစိတ်ပါမှာဟင်အဲ့ဒီဒီဒီကောင်ရတဲ့ခင်းလမ်းကဒေါ်ခင်းလမ်းကလည်းပြီးတယ်လားဟင်ထွက်ပြီးလည်းဆိုတော့ခင်းရှင်ကိုတရားလို့လည်းမကြားလို့ဒါပဲအဖြစ်ဟုတ်လားတယ်ပြောတာဒါမှမဟုတ် တရားအားဖြင့်တန်ဆင်းသီလဝိတ္တိကိုအားပေးတဲ့ပုဂ္ဂိုလ်သူ့စီကိုစိတ်ပြုတ်ထားတဲ့ပုဂ္ဂိုလ်တွေကိုဘေးရန်ကပေါ်ပြီးတာဒါလည်းမတည်ဘူးတဲ့။နောက်တစ်နေ့ကအေးဒီခင်းလုံးကိုကြားနေစင်စားတာပေါ့မဆိုးနိုင်တော့ပါအောင်လည်းလုပ်ပေးနေတယ်။ဟုတ်လား။ဒီခင်းလုံးကိုရှင်းရရင်ဒီလိုများတာလည်းဒီဒီဒီခင်းလုံးသားတွေမှာဒီမျက်စိလည်းမင်းလမ်းမမင်းလည်း ဒီဒီကြားထဲမှာကိုတွေ့လာတဲ့ဒီမတော်တာဒီမတော်တာဖြစ်နေတယ်ဒီတော့အိပ်ကြီးရနေတာဒီထုတ်တဲ့နေရာမှာပြောင်းရဖြစ်တဲ့ဒုက္ခတွေကိုလည်းတက်တက်တာတာလေးနဲ့တို့ဖြစ်နေနေတယ်တရားတာတို့ဒီနည်းနဲ့ကြည့်ပြီးလေလို့လားမခုတယ်လေဒီခရီးရှိနေတာခရီးတော်လို့နေတယ်ဒီလားဒီတူရဲတိုင်းလို့ရှိရင်တက်တက်တာတာလေးဖြစ်ရမယ်လို့ဒါပြောတာမဟုတ်လားဟုတ်ပါဘူးဟုတ်ပါဘူးဒီအဲ့ဒီမချက်နဲ့တို့ ပရိသတ်တွေကိုဘေးဝင်လာလို့ကျေဖြတ်ပြီးနေတာလေတဲ့အဲ့လိုပြောတာဗျာဟဲ့ဒါအဲ့တော့ခရီးရှင်ရမယ်ဟိုခရီးတို့ဖြစ်အောင်ဒီလိုပြောရခရီးရှင်ရလို့တော့ခရီးမျိုးလူဖြစ်အောင်ဘယ်လိုထုတ်တော်ပေးနေကြလဲသူဆိုကြတာသူအစင်းတစ်ခုကိုမြင်လိုက်တဲ့အခါဒီဒီလည်းမှားလို့မထင်ဘူးဒါကမလို့ဘူးလားမလို့လား လေဒီမှာလေးဒီမှာလေးဒီမှာပဲလေဝဲနေဝဲကျက်မြင့်ကျက်လို့မှတ်တယ်ဆိုရင်ဒါတရားမင်းမှလားမကျက်မှလားမကျက်ပါဘူးအဲလိုလိုဟုတ်လားဟာအဲလိုလေးလေးတယ်လို့မှတ်မယ်ဟုတ်လားမှတ်လိုက်ပြီအဲဒါကျက်နေတော့ဒီမှာမလားမလားဘူးကျက်နေတော့လေးရောငါးနေရောကောင်းနေရောလေးရောဒီလိုပဲ ဒီလိုဆိုရင်ဟဲ့ဟဲ့ကျဲဟဲ့တဲ့ဆိုရင်ကျွန်တော်ကကျဲကျဲဟဲ့မရကျဲမရလေအဲ့ဒီမှာတန်းတန်းလာလာဒီပေါ်တော့လာတဲ့ဆက်ချက်လေဆက်ချက်လာတဲ့ချက်ချက်လေဒီငါးဆက်လာတဲ့ငါးငါးတော့ကျောင်းနော်ဒီဒီဝတ်ဝတ်ပြောရတာလေတော့ဒီထုတ်ပြီးရမယ်နော်ဟုတ်ကဲ့လေဒီလိုနေနေတော့ကျောင်းကဆက်ပြီးလာတော့ကျောင်းအသေးသေးနေလာလား ဟင်ဟင်ကျောင်းကတော့ထုတ်တာပြောတာဒီမှာကတတိယကထုတ်တာဟုတ်ပါအခုဒီမှာထုတ်တယ်နော်ဒီဒီဒီဒီလာဒီမှာလည်းဒီမှာထုတ်နေတာဟင်ဒီမှာဟုတ်ပါလားဟုတ်ပါလားရှင်ရတဲ့လည်းလေဟုတ်ပါမလားဒီလိုမျိုးပြောလို့ခဏလေးပြောပါတယ်လေဒါကဒီလိုကြည့်ဒီလိုမှမဟုတ်ဘူးဟင် ကျောင်းကျောင်းကလေးတွေကထုတ်တယ်ဟဲ့ဘယ်မှာများပါလဲပြေတယ်လို့ဟောဒီအားကြောင့်တတိယမှာတော့အခုဒါကလာကျေလာနေတူတူနေတာမေးတာဟုတ်နေတာမဟုတ်ဘူးအခုဒါကလာကျေတာတက်လာရင်တက်လို့တက်လို့နေတာကြတယ်ဆက်လို့နေတာဟင်ဘယ်ကောင်များပါလဲခင်ဗျာဘယ်မှာများပါလဲခင်ဗျာဒီဒီဒီလိုလုပ်ကြတာကဟုတ်ဘူးအဲ့ချိုးလာတဲ့တာမှာပဲကွ ချိုးလာလို့ပြပါလေကျက်ပြီးမြင်ရမှာမဟုတ်ဘူးကျွန်တော်အဖြူလေးတွေအဖြူကောင်းလေးမြင်မှာပဲအမြင်လေးမြင်တာမြင်ပါတယ်အမေတို့ရတာလည်းပဲကျက်တယ်ခါနေတယ်သိတယ်လားကျက်ဟင်ကျက်တယ်လားကျက်တယ်ကြည့်ရလားကြည့်တော့အရှင်းလာလားကျက်နေလားဒီလာဒီလာဒီမှာပဲကျက်လို့မရလားဟုတ်ကဲ့ဒီလိုကြည့်ရဟင်မရတော့ဘူးအတေးမရှိတာတယ်တကယ်ရတာကမရှိမှာမူလာလည်း တူတာလည်းရဖြစ်သွားပြီလာတာလည်းရဒါလည်းဆိုလေဟဲ့အဲ့ဒီတက်ကမြင်နေရတယ်အာဒီလိုပြောတဲ့ကမ္ဘာမလားတူတာလည်းမီးပလာပြောတာလည်းတူမလားဟဲ့အဲ့ဒီကံကြီးကိုခေါ်သွားခဏတော့တူတူကိုမိဒါပါအောင်လို့ကျွန်တော်ချက်လို့ပြောလားတူတာလေဒီကလာပြောတော့တူဒီဒီကလာမဒီလာနဲ့ဒီလိုဒါပါအောင်လို့ဟဲ့အမေရေလို့ဒါပါအောင်လို့တူချက်လို့ပြောလားအဲ့ဒါချက်ဆိုတဲ့ကံဟာ တို့ဓမ္မတွေတို့ဒီကိတာနဲ့တို့ရှင်ပြောတာအောင်လို့ထွင်ထားတဲ့သဘောလေးရှိဟုတ်သူကြောင့်လာကြည့်ပြီးတော့လေအဲ့ဒါလည်းမဟုတ်လားအဲ့ဒါတို့ကြက်ကိုမြင်လို့လားဒီလိုလားကျော်ရတာဒီလိုမျိုးနဲ့ကြက်တူလာတဲ့ကောင်မှဒီလိုမျိုးကျန်တဲ့ဘယ်လိုမျိုးလဲဘယ်လိုကြက်လာကွာကြက်ကတော့မမြင်ဘူးလေအဆင်းရနေတယ်ဟဲ့ဒီအဲ့ဒီလာတော့ကြက်လာလို့နေနေ ဟုတ်ကဲ့ပြည့်ရရအောင်မျိုးရအယောင်ရဲ့ရှင်းတယ်ဟုတ်ပြီရွာလည်းကြတော့မဟုတ်လို့နေမှာပဲဟိကျင့်နေလို့လာနေမှာခဏလေးဆက်မလို့တော့ဟုတ်ဘယ်လိုလဲတိုက်တယ်တို့ရရောတို့ရရောတို့ရရောကျန်တယ်တို့ရရောတို့ရရောဟဲ့တို့ရရောဟဲ့ ခုတမျိုးခုတမျိုးတွေဒီရာဇာမှာဒါရဒီလိုလိုဖြစ်တယ်လို့ထင်တယ်ဟဲ့အခုလိုရာဇာကခုကိုရဘူးလားဟဲ့ကျွမ်းကြတဲ့ခုကိုဖြစ်မလားဒီကိုဖြစ်မလားကိုယ်ကိုဖြစ်တယ်ဟုတ်ကလားကျွမ်းကြတဲ့မျိုးတွေဟင်တူကြတော့ဒီလိုဟင်ဟင်တူကြလို့ပြောတာလားအဲ့ဒါတို့မြင်ရတာကအင်းမြင်ရတာပဲတကယ်မြင်ရတာလေ သူတို့ဟိုအစိုးရကနေပြီးတော့အစိုးရမတူတာကြက်ဆိုတော့ဒါဒီလားဟဲ့ဟိုရှင်းရတာကတွေ့တာလေငယ်ဒီကာလကတည်းကတွေ့လာတယ်ဆိုရပြောတာမဟုတ်လားတွေ့တကားလားဟိုတကားလားတွေ့တကားလားဟိုတကားတကယ်တကယ်တကားတော့ရှင်းတာတွေ့တာတွေ့တွေ့တာလည်းတွေ့မှာပဲဖြူတာတွေ့ဖြူတာလည်းတွေ့မှာပဲဒီလိုတကားလေဟဲ့ဟောဒီတကားလည်းကြက်တူရတာအဲ့ဒါပြောတာ ဟင်အဲ့ဒါလေးကွာလေကိုအဲ့ဒါလေးကိုကြည့်လာကြည့်တာတော့ကြည့်ဖို့ပဲအဲ့ဒီအသေးမပါအောင်ပြောတာအဲ့ဒီညီမညီမလေးကတော့ကျွန်တော်တို့လည်းဘာဘာဘာညီမလေးညီမလေးညီမလေးကျက်ခံညီလာလေဒီလိုမျိုးသူ့လည်းမကျင်းလားညီမလေးတစ်ခုလည်းကြတော့ဒီကြတဲ့ကြည့်ဟဲ့ဟဲ့မလားဟဲ့ငါဟဲ့ပြတ်မိုက်တယ်လာမကုန်ညီမပြောရတယ်တခါလူတိုင်းနဲ့လူဟဲ့ แต่ถ้ามีเรื่องกระทงมาสัญญาให้มึงมาให้ตัวถ้าเราจะมีมาได้เราดูดูว่ามาได้ว่าให้ก็มาเลยဒီလိုမျိုးကလည်းတေရွာကဟဲ့တေရွာကဟဲ့တေရွာကလည်းတေရွာကလည်းတတိယသမီးရဲ့သူ့သားရဲ့ခေါင်းကလည်းလည်းကျေပြားဆက်မျိုးကသိရှိမှာပဲဟုတ်ဆက်မျိုးနာမည်နဲ့မှလည်းလည်းကျင်းလို့ဒီလိုခရီးတွေပါပဲဒါတရားရတဲ့တေရွာမဟုတ်လားဟုတ်ပါဘူးဒါကအဲ့ဒါဒီချက်မှရဲ့တစ်ချက်ကျတော့ပြောသွား ကျောင်းကတစ်ခါထုတ်တော့တယ်ဒီဒီတစ်ချက်မြင်တယ်မင်းမလိုက်တယ်အော်ဘယ်လိုမှာတော့ဖြစ်နေဘာတော့ဒီလိုဝယ်ဆုံးရှိတယ်ဘယ်တော့ကတစ်ခါထုတ်တော့ဒီလိုတော့မလားဟုတ်ဒီလိုမင်းမမတူရရှိနေတယ်လေဒီအဲ့ဒီကဝါသွားတယ်ဒီမရောချင်တဲ့အားတွေတော့မလောက်တော့ဘူးတင်းရောတင်းမှာတော့မသေးတော့ဘူးခဲ့တင်းမှာကဒုက္ခပြီးမှာလားဆွဲရတာဒုက္ခပြီးမှာလား ပြီးရင်မသေးသေးနဲ့ပြောနေရတယ်နာပြီးတို့ဟင်ဟင်အဲ့မသေးသေးနဲ့ပြောလို့ရတာတို့ဒီတိုင်းလည်းဘယ်နှမပြောတာတင်လေအမှန်တော့ကြာရှိတာပဲဟင်ဟင်ဒီလိုရမရှိတာကိုမစိုးအောင်ပဲဒီလိုတင်လေဒီလိုရှိတာကတော့ဘယ်မှမရှိတာကိုပြောတာဒီလိုတင်လေအမှန်ဒီလိုညီမချူလဲဆင်းလာတာရှိတာတယ်လေဒီဆက်ပြီးဝက်ပြီးတာမရှိတာတယ်လေအမှန်ဟင်ကြည့်ရတာလေမရှိတာလေဟင် ဒီကြည့်ရတာမရှိပါဘူးဆိုတော့ရှိတာတော့ဟုတ်တယ်ဒါပြောတာလေအဲ့ဒါတရားကတွေ့တရားကလေကံတရားခရီးရှိကြီးဒီလိုကတမီးကိုမှတ်လို့ရတယ်ဘယ်လောက်များလဲဆိုတော့ကိတမီးတွေကျေတော့တော့အစောလောက်များတယ်ဒီလိုကဒီလိုကဒီလိုကထိုင်ပြီးဆိုတာလည်းသာလာမှတယ်ဒါလုံးပဲဒါလုံးပဲဒါတိုင်းပဲဟင်ကြာသွားမယ်ဘာသာလဲအဲ့ဒါကလည်းဒီလိုဆိုလို့ မလုပ်ဘူးပါဘူးအဲ့ဒါမျိုးဒီနော်ဒါကတဲ့ကျဲဟဲ့ဝဲဟဲ့ကျဲဟဲ့အဲ့ဒီဆိုတော့ဒီမျိုးကလည်းမသိဘူးလားကြာရများရောနာမများရောဒီဒီကြာရများရောဒီဒီရာဒီရာရောဒီရာဒါရောဒါတမီးတမီးဒီအစိုးရတော်တွေဒီမှာတခုကြာတခုကြာတော့စိတ်ဝင်လာရမယ်ခင်ဗျဒီဒီဒီဒီဒီဒါကြတာဟိဒါဟိဆိုတဲ့ ဒီအသေးလေးနဲ့ပေါ့ဗျာစားရပြီးတော့ချက်တရားအတူတရားနေတော့ကောင်းရတော့မလာဘူးလားလာပါဘူးဒီစားရပြီးတော့ရက်တရားအတူတရားနေတော့ကောင်းရတော့မှတ်ချက်မလာဘူးလားလာပါဘူးအဲ့မှတ်ချက်လာမယ်ဆိုလို့ရှိရင်ကောင်းရင်းတူတာကတော့မင်းလားဝင်ပါဘူးအဲ့ချင်းကြီးတပည့်ကြီးဝင်ကြီးဝင်ဟုတ်ပြီအဲ့ဒါကိုမြင်တော့ဟင်တော့ချက်တရားကောင်းလို့အတူကမနေလားမနေပါဘူးဗျာအဲ့ဒါမကြိုက်ဘူးကမနေလားဒီလိုတော့တော့နားမရှိဘူး။အဲ့ဒါမျိုးကြိုက်တယ်မကြိုက်တာလည်းမရှိဘူး။ သူကစိတ်ထားတယ်လို့မကြောက်ရဘူးကိုယ်ရဲ့စိတ်ရှိတယ်လို့ဒါဒါပဲမှာပဲဒီခါရခါတိခါရပဲမရှိဘူးလားတနည်းတနည်းကိုမြင်ရတဲ့ကတလောက်ရတယ်အဲကျောင်းလုံးတိုက်ဆက်မတည်သေးဘူးလေဟဲ့ဒီနာမကြားရတာတော့တလောက်သေးတယ်လေတနည်းတနည်းဟဲ့ဟဲ့ဟိုနောက်နာတော့ဒီအဲ့ဒီကျောင်းလုံးတိုက်ဆက်မတည်သေးဘူးလေတစ်ခုလုံးတစ်ခုနဲ့တလောက်ရှိတယ်တနည်းနားရတာစားရရတာတော့ တွေ့ရတွေ့ရတာဟောတွေ့ရကြတာဟောအဲဒီတလူတလူများတာတွေကိုအဲဒီမျိုးတွေကိုတတော်များကြနဲ့အရင်ကတောင်းပြီးတော့သူ့ဘဝရအောင်လို့ဆိုအဲဒီဖြန့်စီကတလူလုံးလိုက်တာဒါမှဘဝတောင်းတော့သူ့ဘဝရှိနေဟဲ့မမအဲဒီဒီလိုပြောရရမှာဒီအဲဒီအများကြီးကဒီအင်းမှာဆိုးတယ်နောက်ဆုံးဒီနောက်ဆုံးဒီဓမ္မဘဝကိုကြားတော့ တော်ရည်ဖြစ်ကြတယ်ဒါပြီးတော့မှလည်းကြားရတယ်လေအဲ့မှာတော့အဲ့ဒီဟိုအတိနဲ့အစိုးရနဲ့အတိုင်းပထမဘဝကိုရပြီးတော့အဲ့ဒီဘဝကိုဟိုဘက်ကမှဒီအာရိကြီးကိုသူ့အတွက်ရတယ်ဒီဘဝကိုတောင်းရမှာလေအဲ့ဒီကအရင်ဘဝကြောက်ရမှာပေါ့လားလေဟင်ဒီလိုဒီကလေးကလေးကိုအဲ့ဒီအစိုးရဖြစ်နေမျိုးစီဘယ်လိုများမတင်လဲဒီကနေ့ဘယ်လိုလဲတိုက်ပွဲကလေးရှိတယ်ဟင်ဒီလိုပဲဟင် ကျခါကြီးခါရတော့ပဲကဲအဲ့ဒီဘာလဲကြာကြာခဏတည်းကြောင်းမယ်တိတရားလည်းမပေးဟင်ဟဲ့လားဟင်တော်တော်ဟုတ်ပါဘူးအဲ့ဒါခင်ဗျားတို့ဒီကနေတော့တရားနည်းကိုဒေါသတစ်ချက်နဲ့ပြီးလို့ရှိရင်ဒေါသတွေကြီးခဏရေရေတွေခုကစေတေးထုံနဲ့ငုံတယ်တော့ကြားတယ်တော့တိတယ်တော့ဒေါသမင်းတွေတော့မဖြစ်ဘူးနော်ဟုတ်ပါဘူးဟင် ဒီလိုအရေရင်းသားတော့ရောက်လာမှမရဘူးဘူးလည်းဖြစ်တယ်ဆိုတော့အခြေကြီးကိုပြတ်တယ်ဆိုလားလိမ့်မယ်ထင်တရားကလာမလားပြတ်တယ်လားဟုတ်ရောဒီတရားကလာမလားဖားတယ်လားဒီလိုရတယ်တရားကလာမလားဖားတယ်လားကြားရတယ်ဒီဘယ်လိုဒီတရားကလာမလားဖားတယ်လားအခုမှလာများပါဟင်တော့တော့လည်းရတာ သူကလည်းမရဘူးလူကဟောတယ်ရတယ်ဒီလိုဟဲ့ဟဲ့ဟဲ့ဟဲ့ဟဲ့ရပါလားကျော်ရည်လာလာဒီမဟုတ်တိရမဟုတ်ဟင်တူပါရနာရခံစားရတဲ့ကယုံရခံစားရတဲ့မယုံရခံစားရမရှိဘူးလားယုံက တို့ကစုံးရလက်ရှိမှန်ပါအဲ့တော့ဒီဒီရဲ့လောက်ဆောင်တဲ့မှာကကျွေးတယ်လားမသိဘူးဒါပေမဲ့အဲ့လိုသူ့ရဲ့နဲ့သူ့ရဲ့ကတော့လေဒီဖားတော့တော်တော်များတော့ဒီကျက်တော်လို့လို့မှာကြောက်နေမှာတယ်ဒီဒီလက်ပါလေလက်ရှာလက်ပါလေပြန်လက်ပါလေဒီနဲ့ဒီဒီမှာလည်းဒီဘဝမှာလည်းတုံ့ကျိုးတတ်တယ်လေဟာတူတက်တတ်ဖို့တကယ် မလို့ဒါစာရင်းရှိမှာသူဒါကိုသူဒါပြအောင်အဲမတရားလည်းနေတဲ့လေလေရပြီးယူတယ်နေတယ်ရှိမှာဒီတော့ဒီကဘာသာဒီကနေ့ဒီသားများခမ်းတိုင်းဒီဒါရင်းစီကူးနဲ့ကြောင်းစီကူးပြောဆိုကြည့်ပြီးတော့ချင်းမဖြစ်နိုင်ဘူးဒီတော့ဟိုမမစကားကြီးလေးပြီးပြောတာတော့မဖြစ်နိုင်ဘူးေးပြီးတော့ဒီဒီဆိုတော့အရင်ဒီနေ့ဆိုတော့ဟိုတုံးတဲ့ခါဟိုကြောင်တဲ့ခါပြောတဲ့ခါမရှိဘူးနော်။ဒါပါပဲ။ဒါတွေဆိုလို့ရှိရင်တော့ဒီလည်းဖားသေးတယ်ဆိုလို့ဒီမှာတော့ ဟင်တော်တော်ရရတို့ပါတော့အကျွေးတင်မဲ့ဒူးတွေကြီးတယ်မလားဒီကနေ့တိုက်လို့လည်းဒီဒီမုံလို့လည်းဒီဒီဘာလို့သားတာလည်းဒီဒီကြိုက်လို့လည်းပြောပြောမုံလို့လည်းပြောပြောဘာလို့သားတာလည်းပြောပြောဟင်ကြိုက်လို့လည်းမုံလို့မုံလို့လည်းမုံလို့ဘာလို့သားတာလည်းမုံလို့အဲ့ဒါတွေအကျွေးတင်မဲ့အတူတူမလားအတူအကျွေးတင်မဲ့ပြောလို့မလားဒီအကျွေးတင်မဲ့အဲ့ဒါအကြောင်းမဟုတ်လားဟင်အလုပ်ဒီပုတ်ကလာကြဟုတ်ပါဘူးအဲ့ဒါဒီတမီးတမီးတွေ့တာလည်းတွေ့တယ်နော် ရှိရတာလားယုံတွေးတွေးတာလားမြင်တွေးတွေးတာမြင်တွေးတွေးတာဟဲ့အဲ့ဒီမျိုးချိုးတဲ့ဟာတွေကိုဒီလုံးတော့အဲ့ဒါမြင်တွေးတယ်ဟဲ့တန်မြင်တွေးတာကလည်းတရားရင်းနဲ့လည်းလို့ဆိုပြီးကိုလုံးဆရာဆရာလုပ်နေတော့အဲ့ဒါယုံတွေးတယ်လေအဲ့ဒါတရားတယ်လို့ယုံတွေးတာတွေးတွေးတာဟုတ်ကဲ့လားဒီလိုမျိုးတွေလားတော်တော်ဟဲ့ ဟင်ဒီလိုလားဒီလိုလားဒီလိုဒီစားလို့ကြောင်းလို့တွေးနေတယ်ဟုတ်ကဲ့ပါဗျာမလားပါဟင်ဒီလိုအဲလေးရတယ်မှာတော့အကျိုးတင်တဲ့လုပ်သေးကြလားတို့လိုကြတာတယ်ဟဲ့အမှန်ဟင်ဒါလည်းအဲဒီအတူတိုင်းတို့ဘဝကိုဆက်ပြီးတော့ခံရအောင်လို့ဆိုရင်တော့ဘဝဘယ်လောက်ရှင်းရှင်းခံရမလဲဒီလိုလည်းလာအောင်ပါဘယ်လိုဟုတ်ပြီပြရတယ် တိလာတဲ့ကကြက်တီရဲ့ဒီပဲလေသူ့ဟာဟုတ်လားဒီလိုဟာမျိုးတွေပဲဟုတ်ခုကမှကျက်အဆင်မရှိဘူးဝဲအဆင်မရှိဘူးဒါကလူတွေကကျက်အဲ့ဒါလူတွေကကဒီမမအဲ့ဒါလူတွေကမလားဘူးသူ့ဟာတွေပဲဟုတ်လားဟုတ်ဒီကနေ့အဆုံးမတလို့ဒီလိုက်ရှာတာဘယ်သူမှမဖြစ်ဘူးဘယ်သူမှမဖြစ်ဘူးဒီလိုလေဟုတ်ကဲ့မလားဒီလိုဟင်းတဲ့လိုက်ရှာတာသူ့စာတွေကဟင်းတာသူ့စာတွေဟုတ် တရားလေးဆွဲပြီးတော့ပါကြတာလေမှန်ပါပါဟုတ်ကလားဟဲ့အဲ့ဒီဒီကြွားထဲမှာရှိနေတဲ့ကျက်ပြီးလက်ပြီးဒိုးတွေအဲ့ဒါဒီမှာမလားဒိုးလူလူတွေအဲ့ဒီဒီရတယ်သိကြလို့ဆိုရင်မှန်ပါပါအဲ့ဒီဒီကျိုးကြီးစရိဒီကိုတာလို့ရတဲ့တိရစ္ဆာန်တရားတရားလိုက်မှလေတကွာတကွာဒီကိုရရှင်ကြီးတော့တစ်ခေါက်ပြန်လာလားမှန်ပါဟဲ့ဒီဒီကရှင်ကြီးတော့တစ်ခေါက်တစ်ခေါက်ပြန်လာမယ် ဒါပြီးလို့တနေ့တနေ့မှာကိုယ်ကိုယ်တည်းရဲ့အဲ့ဒီပါဠိဘာသာကိုတရားမှားတယ်ဟုတ်လားဟုတ်လားဒါဝိတုခံပေါ်လာတရားမှသူ့သူတရားလေးဒီကုသိုလ်ရှင်လာလာခံစားရရှိတယ်လားမှန်ပါဟုတ်လားမှန်ပါအဲ့တော့ဒီဘက်ကဒီခံပေါ်လာပြီအဲ့ဒီဘက်ကအစင်းလေးလို့အဲ့ဒီဘက်ကတံ္ဍရာတစ်ခါလေးတက်လာရင်သူ့သူတရားလာတာဒီလိုမျိုးဒီသားရှိတာဟုတ်လားအဲ့ဒီခံရမှုလာဖြစ်တာ ဟင်ဒီလိုလည်းပြီးသားရှိတာဒီမှာဆုံးတက်တာလည်းပြောမှာပဲမှန်ပါဘူးဟင်အဲ့တော့ဒီကတံ္ဍရာကိုအဲ့လိုကြွားမယ်ခရီးရှိဘယ်လောက်ရှိမလဲတနည်းတနည်းစီရင်လာလဲပြည့်လိုက်တာဟင်ဟင်အနန္တဟုတ်ကဲ့အဲ့ဒါလေးဒီမှာကလေးနဲ့ညီနာညီမလိုက်ပြီးတတိယဘဝမှာဒီမှာလည်းကောင်းဤသူဒီဝင်လိုက် အဲ့ဒါကြိုက်ပြီးမကြိုက်ဘူးသူတက်တဲ့ခြေအောင်လိုက်ဝိညာဉ်နာမိလာကြတယ်လေကြားတာပေါ့ဒီတိုင်းမတင်လေနာနာပေါ့နာနာနာနဲ့နေရာကြတယ်လားဟင်တို့ရရှိရတို့မဆွဲအောင်တင်ကြားရတော့ကြားတာကြားတာလည်းရထားမယ်တင်လေဟုတ်ကလားတို့ကဟုတ်ဘူးညာရှင်ဟာရေလာမယ်ကောင်းတော့ချီးတဲ့ဟုတ်ပါဘုရားမကြီးချီးတဲ့ ဟင်ပြည့်ပြီပါလေဒီကစုံရဲ့ချင်းလို့တော့ပေါ့လားမှန်ပါရေရှိမှာတော်တော်များများလေဒီဒီလောက်တထားပဲမှန်ပါဒီလိုဒီလက်ရှိမှန်ပါဟင်မရှိရှင်ရဟောဒီရဒီလာကိုယ်ရဲ့ချင်းကြတော့ရေမင်းကရေလောက်တော်တော့တယ်ဒါလို့မကြည့်တော့ကစုံရဲ့ခံခါရတယ်ဟုတ်ကဲ့မှန်ပါဟင်အဲ့ဒါဒီမှာရေများကြီးနဲ့ဆိုတော့ရေလောက်တော်တော့တယ်ဟုတ်လားအားပါတော့ခြူတာဘုန်းကြီးခြူတာနဲ့တော်ပြီ 我理解明白了。但没有出那么大的我出接触的困难了，或者我处理啊，跟你接触啊，跟你然后压到可能不了。嗯，那我知道了。妈妈，这个我打的发给得了了呀。嗯，我打的发给给你起到压了。嗯，后来没怎么样了，再打把这个打打住了，打住了。三年，咱们卡了压了，这个打。 ဘာသာကလာပါလဲပြောပါလို့ဟင်တမင်းနေနေကြောင်းဟင်ဟင်အမင်းနေနေကြောင်းပြောတာလည်းနေဟင်ဟင်တော်တော်မောင်ရဲ့တိုင်းကျရင်ငါးဆောက်ခါတော့သူ့ရဲ့လိုက်တာလည်းငါးတာထားတာဟုတ်တယ်ခါတခါလာလိုက်ဝက်ဆိုတဲ့စိတ်နဲ့ဝါလေတခါပြေလာတစ်ခုတင်တယ် မှန်ပါတခါလာတယ်တခါပြန်လာခုတည်းလေးပို့လဲမှမယ်အဲ့ဒီဝက်ဖတ်တစ်ခါကိုသူ့တန်ခါမှာဝက်ပဲလို့ဖြစ်မယ်ဟုတ်ပါဘူးဒီလိုဒီတစ်ခါကိုဘယ်နှခါလောက်ကြာဒီကနေ့မိသားစုစားရတာပဲဘယ်လောက်မှရပြီတစ်ခါလေးတော့ခဏမလာဘူးလေတစ်ခါလေးတော့မရဘူးမတရားတဲ့မျိုးတော့လေသူကတမကကားတယ်တမီးလေ မဖြစ်ကြတာမလားမဖြစ်တော့ဘူးဒီကိုယ်ကမလို့လည်းငါမင်းတို့ပါရချော့ပြောတော်တော်ကြီးခံရတယ်မင်းတို့ခံတယ်ဟင်ဟင်ချော့တော့ဘူးလေကွာငါတော့ဆိုတော့အဲ့ဒါငါတို့ငါတို့ပဲအေးဟုတ်ကဲ့ဒီလိုဒီလိုချက်တယ်အဲ့လိုပဲအေးမြေကလေးလေးကသူ့ကိုသူ့ကိုခေါ်ရည်လေးကြည့်တယ်အဲ့ဒါတစ်ခါလည်းငါ့ကိုလေငါ့ဘဝလေး အဲ့လို၅ပါးတယ်တဘောလေတဘောကအသိကြမယ်တဘောအသိကြမယ်ခဏကမှတဘောအသိကြမယ်ကြောင်းတဲ့အဲ့လိုဟုတ်လွတ်ပါမှာတော့ဟုတ်ကဲ့ကျန်ရိုးဖြစ်ချင်ရောဟင်ဘုရားကပြောတာမဖြစ်ချင်ဘူးဆိုတာကျန်လည်းဖြစ်အောင်လုပ်ရတယ်မလားလားဟင်ဟင်ဘုရားကဖြစ်အောင်လုပ်နေတာရောသိနေတာဒီလိုလေးကားတာကဒီပါတော့အချို့ပဲတင်နေဟိ ကိုယ်ကရှူတတ်ပြီးတာတော့စားဘူးလားစားဘူးဒီကိုယ်ကိုယ်စိတ်စားဘူးလားစားဘူးစားဘူးလားဟုတ်ကဲ့စားလို့ရတယ်လားခင်ဗျာစားရအောင်ဟုတ်ရစားလို့ရတယ်ဒါရေးစားကြတယ်မို့စားလို့ရတယ်စားလို့ရတယ်စားရပါတယ်ဒီလားဆိုရင်လည်းစားမရပါဘူးဟုတ်ကဲ့ဒီလိုဒီလိုရဒီလိုသားလို့ရတယ်ဟုတ်ပါဘူးဒီလိုဒီလိုလည်းရတယ်စားတယ်လို့ရတယ်ဘယ်လိုခေါ်ရလဲပြန်ဟုတ်လားသိစားလို့ရတယ်လား ရှားတယ်လောက်တာကတချို့ကြောက်ရတာကဟုတ်ပါရဲ့ဒီဘက်ကရှိနေရှိတယ်ချိုးရရှိတယ်လေဒီရှိတာပေါ့ဒီကံတန်းတော့ဟုတ်ကဲ့ဒီဒီလိုရှိတာကိုမသားဘူးဆိုရမို့သွားမှာမလည်းမရှိသေးဘူးမရှိတာပြန်လိုက်တယ်ငါတော့လာတယ်ဟုတ်ကဲ့ခင်ဗျားတို့ဝက်သားတယ်ပြောတာဟုတ်ပါရဲ့ဘာမှမသားဘူးမသားဘူးအဲ့လို ဒီခဏလေးတော့ရောက်ကခဏလေးစားလားခဏလေးရောက်ပြီးစားလားစားရဘူးတကတ်တယ်တကတ်စားလားဘူးတကတ်စားလားဘာလို့လဲကမှတ်ထားတယ်ဘယ်ကတော့မှတ်ထားလဲဒီဘူးတကတ်စားလားစားရစားတယ်မလို့ပြီးရောဘူးလားဟင်ဒါကမမလားမမလားကိုယ်ကလားလားတယ်လို့မှတ်ကိုယ်ကစားလို့စားတယ်လို့မှတ်ကိုယ်ကမူးလို့မူးတယ်လို့မှတ်တာမမမမဆက်စားတယ်ဆိုတော့ရောက်ကမသိစားတာမဟုတ်ဘူးဒီလိုပဲစားရည် ဟုတ်ပါဘူးဟင်တို့ကသားနေတာကခြူတာသားနေတာတော့မတော်တော့ကြောက်မှန်းနေရှင်ဟုတ်လားခြူတာသားခြူတယ်ကမှလည်းပြည့်လို့မတိုင်းဟုတ်လားဒီလိုတို့ခင်းမတူဘူးလားဟုတ်ပါရဲ့အဲ့ဒါရက်တစ်ခါကိုတစ်ချီလာလိုက်ရင်လာရတယ်ဆိုရင်ရက်တစ်ခါကနေတို့ထုတ်ဆောင်ပေးနေတာလေဟုတ်လားရက်တစ်ခါငါးကလာလို့ငါးကြီးလို့မှတ်ရင်ဒီခြူတာလည်းသားရသေးတယ်ဒီဟိုငါးကလာတော့ထုတ်ဆောင်ရမှဖြစ်ဘူးလားဒီလိုဘယ်လောက်ငါးကလာဒီလိုကြောက်လားဟုတ်ပါရဲ့ ပုတ်ကလာဗျာဟင်အဲ့ဒါတရားကသူ့ကိုဟိုဒုရငါဖယ်ကြောက်နေတယ်ဒါမဟုတ်ဘူးလားပုတ်ကလာအဲ့ဒါတရားကသူ့ကိုဒုရငါဘယ်လိုအသာပဲပြီးနေတယ်လို့ပြောနေမှာမလားဟင်ဟင်ဒီလိုဒီဒီလိုဒီစားရစားရနေရာလေးမှာဟိုစားရရတဲ့အမျိုးတတိယထည့်ထားတယ်ဟုတ်ကဲ့စားရရတာလေးတော့ ကိုယ်ဆရာဆရာလည်းတော့အသေးလေးနဲ့ပြမသားမှာတယ်လေအတောင်ကြီးနားမသားမှာတယ်လေအနာကြီးကောင်းတာသားမှာတယ်လေအရာတော့ဘယ်လိုချာမရှိချင်မှပြမှာတယ်လေအမိရင်းတော့သူလက်နဲ့ဘယ်လိုရှိမှပြတာတယ်လေကိဒါလေးတော့စားပြရရှိတာလေးတော့စားဟဲ့အမကလေးအဲ့လိုကြော်လိုက်လို့ရှိရင်စားနေတဲ့အချိန်လေးမှာတော့ ဟိုလောဘတကြီးစားတာမျိုးဒေါသမိစေခံအောင်နော်မကောင်းသူဖြစ်တဲ့ဒေါသမိစေတော့ခံအောင်နော်ကိုယ်ကစားတဲ့နေရာလေးမှာပဲတက်တက်တာတာမရှိနိုင်ဘူးလားမှန်ပါဗျာကိုယ်ပိုင်ကြီးနဲ့ကိုယ်ဘဝလေးနဲ့စားနေတာလေလူစားစားနေတာတင်တယ်ဟင်ဟင်ချူလို့ချူချူတယ်လို့မှတ်လိုက်တယ်ဒီလိုချူတယ်ချူမသိဘူးဒီလိုရှင်လေမှန်ပါဗျာဟင် ချွေးသတ္တိဒီအဲ့ဒါသူ့သဘောတူတော့ဓမ္မမဟုတ်လားဓမ္မပဲချွေးဒီလက်ဒီသူ့ဘာသာကချွေးတဲ့တတ္တိတယ်ဟုတ်ပါဘူးဟုတ်ပါဘူးသူ့ချွေးတဲ့တတ္တိတွေဟာ ဒီလိုတော့သူ့ပြောတာပါဒီလိုဒီတပ်တဲ့တပ်တွေတင်တယ်ဒီကဘုရားလည်းမဟုတ်လားအဲဒီဒီချိုးတဲ့တပ်တွေတော်တော်ကများပေါ်မှာဒီတတိအတူလေးကတ်ထားလိုက်လို့ဆိုဒါတရားပေါ်မှာလုံးလုံးလေးပဲအတူလေးကတ်ထားတယ်ဒါတမန်တမန်လေးကမ်းနေလို့လားဒါတမန်ကြီးလေးလို့လားဟုတ်ပါဘူးချိုးချိုးလာပြီးတော့ဒီလေးကတ်ထားလိုက်တာဒီလေးနဲ့ကိုချိုးလာပြီးအချက်လာပြီးအချက်မချိုးလာရအဲဒီချိုးလာပြီးအတူလေးကတ်ထားတော့ဒါဟိုကဏ္ဍလို့လားလား ဟဲ့ဟဲ့အဲဒီလိုမှမလားတရဏမလားလားဒီအရင်ကဒီလိုကမလာကမနာမလားဟုတ်ကလားဒီဒီဘူလိုက်ဒီလိုနဲ့စားရတယ်ဆိုမတက်ပါဘူးလားဟင်ဒီတော့တရားရတယ်သူ့ကိုတရားရတယ်တက်ပါအောင်လုပ်နေတယ်လို့ဆိုတယ်အဲ့ဒီကမလမ်းခင်းရှည်ရာကိုအစိုးရနဲ့တိုင်တဲ့အတွက်ဆန္ဒအစိုးရတွေနဲ့အဲ့ဒီဒီဒီတော့ဘဝလေးမှာဒီဒီ တက်တက်ပါပါလေးနဲ့ကိုယ်တိုင်စိတ်ကလေးနဲ့သုံးအောင်ပြောတာဟုတ်ကဲ့တော်တော်လေးကဒီတတိနဲ့ဒီခြေရက်ပတ်ပြီးလို့ပဲအတိတ်ကဒီခြေရက်ဖြစ်တဲ့လုံးလေးတော့အတိတ်ကလို့လည်းဇမနာလည်းသိမပါလို့ရှိရင်ကိုယ်ကလည်းသိနေမပါဘူးလားဘယ်လိုလဲသိမရှိဘူးလားသတ္တာကလည်းသိရှိနေတယ်အဲ့ဒါဒီသိဒီလူစိတ်လာရစိတ်ဟုတ်ကဲ့ခင်ဗျားတို့ကပါပြောတယ်ဒီလိုပါအဲ့ဒါ အဲ့တော့ခဏပါမျိုးလို့ပြောတယ်ကွာဒီမျိုးလို့ပြောတယ်အဲ့ဒီမျိုးလို့ပြောတယ်ကိုလားဒီကိုတဲ့ခဏပါမျိုးလို့ဟင်ဒီလိုရေးစကားဒီလိုလုပ်တယ်တူတာပဲဟင်ဟင်ကိုလားဒီလိုအဲ့တော့မျိုးလို့ပြောတယ်အဲ့ဒါလို့ပြောတယ်တယ်ဟင် ကောင်းလို့ဒီလိုမျိုးတော့ဆက်ပါမယ်စဉ်းစားမှာပါဟဲ့တစ်ချက်ကြောင့်စဉ်းစားတယ်ဘာမျိုးလဲဟိုဟိုဒီကြီးဟာရုပ်ကြီးလားအဲ့ဒီဆိုလည်းဒီစိတ်ကဝဲစိတ်တော့မကြီးလားဆိုတော့ဒီဘက်ကဒီကိုကြီးလက်နဲ့တော့ရင်းတယ်အပြင်ကစိတ်ကဝဲစိတ်အဲ့ဒါပါမျိုးလူကိုယ်နဲ့ဝဲစိတ်ဖြစ်မလား ။တန်ခိုးလူရက်ပဲ။ဟင်။တန်ခိုးရက်လူလူရက်ပဲ။မှန်ပါဗျာ။ဟုတ်ရဲ့။ဟင်။ဟင်။တန်ခိုးလူလူလာမင်းနဲ့ခဏဗာမင်းနဲ့အဲ့ဒါလည်းလူရက်ပဲ။ဟင်။တန်ခိုးလူ။ဆက်ကြလား။ဟင်။စိတ်ကခင်ဗျားကြီးဒီလိုမျိုးနဲ့စိတ်ကဘုရားဟင်။ ကျိုးကလူယုံဓမ္မယုံကြီးဟင်ကျိုးကဓမ္မယုံသိတာဝတ်သိသိတယ်လို့ဓမ္မဝတ်တယ်ဒီလိုဒီလိုမှာဟင်ဟင်ဓမ္မယုံကြီးကမှာဘယ်လိုဓမ္မယုံကြီးကမှာသိတာမျိုးရတယ်ဟင်အဲ့ဒါဒီဘုံမှာပါတယ် တတိယမမတ်တဲ့ပုဂ္ဂိုလ်မှာရှိတဲ့ဆွဲနေပြီကိုယ်ကဒီဒီဒီလာပါမှာတယ်ဟဲ့အဲဒီဘဝလေးအဲ့ဒီအတော်ကြီးတက်တာအောင်လို့ဒီမှာမှတာတခြားမှာတော့ဒီဝယ်ပဲရှိသေးတာဟဲ့ဒီဒီဒီလို့ဒီတော့တော့လားအဲ့ဒါကဒါဆိုတော့ဒီလို့ကျေကျေပြောလို့ဟင်တခြားမှာတော့ရှိခွဲရှိသေးလားဟဲ့ဒီဒီဒီလို့ပြောလို့လားဟဲ့မမဟုတ်ဘူးဒီလိုလည်းဒီလိုပြောလို့လား ဟုတ်ပါဘူးတွေ့ကြတယ်အဲ့ဒါဒီရတာတွေ့ဟိုတက်တာအောင်လုပ်နေတာဒါပဲကိုဟင်တရားတာတွေ့ဘေးအောင်တွေတွေပြောက်ပြီးနေတယ်လည်းကိုကကဘယ်မှာအစီအစဉ်ကိုပြေးအောင်လုပ်နေတာလဲဒါတရားတာပြောက်ပြီးတယ်လို့ဆိုတယ်ဟုတ်ကဲ့အဲဒီဒီဘယ်မှာလေးကြားတာတော့ကိုယ်တိုင်ဖြစ်ပြီးရဲ့ဟင်တနာခိုင်းနေမဟုတ်တော့ခိုင်းနေမဟုတ် ကိုယ်တိုင်ကလေးကအေးအေးချမ်းတက်တက်တာတာဟင်ဟိုဟိုတော့တန်တာအောက်ကရေခဲသားရလို့စားရအောင်ဟုတ်လားအဲ့ဒါတော့ဓမ္မကဒီနည်းနဲ့ခပ်ပွဲကျေးဇူးပြုတယ်လို့ဆိုလိုတယ်ကိုယ်ကိုရတဲ့သားနေရတာကအေးဒီဘောကအေးရစိတ်ပတ်ကိုလိုက်စားရနေမှာပဲဟင်ကိုယ်ကလည်းမစားတဲ့ပုဂ္ဂိုလ်လေကျေးဇူးဝတ်နေကြတဲ့ပုဂ္ဂိုလ်ဒီလိုလည်းခါသားရတယ်ဟုတ်လားဟင် အဲ့တော့ဒီလိုကဒီဘက်ကိုလိုက်ကြတဲ့ပုဂ္ဂိုလ်တရားဟာကောင်းရောကောင်းရောသတ်ပြချတာမရှိဘူးလားဒီကရှိတာမလားရှိတာအင်းအဲ့တော့တက်တာပါလေးနဲ့သူ့အာရုံဘဝတွေလို့ခံစားကြရအောင်ဒီတရားကကြီးကြီးကြီးနေတာပဲအဲ့ဒါတမန်တမန်စိတ်ထားမှုပဲဟုတ်ပါဟဲ့မှန်ပါဟဲ့ဒီတော့ဒီတရားတိုင်းကိုသူကလေးစားမယ်လိုက်နာမယ်ခုနကတရားပေါ့ဒီဒီမှာတော့သိတာလေဒီတကယ်တောင်းအောင်တယ် လေအဲ့ဒါပဲထပ်လိုက်ပြီးတယ်လေဒီခါသားတော့မလာတဲ့စိတ်ကြီးမင်းတို့ဒီကိုယ်တိုင်တကယ်နဲ့ခါလို့အေးတယ်လို့တက်တက်တာတော့မရှိဘူးလားဟဲ့ဒီလိုလေးတရားမလုံးဘူးလေ ဒီတရားကြီးတောက်ပြီးရောက်မယ်တရားလားထက်ပြီးရောက်မယ်တရားထက်ပြီးရောက်မယ်ဟင်ဆက်ပြီးရှိတော့ဘူးအဲ့တော့ဒီတရားကြီးအဆူဟောတာကောင်းဟောတာဆက်ခါကြမယ်ဘုလားဟင်အဲ့တော့ဒီတစ်ချက်မှလိုက်တာဒီနောက်ရကြမှာကြည်ကြည့်မလားကိုကြည်ကြည့်မလားတန်လေးကမဟုတ်လားဒီအခါမျိုးလားအခုမှကိုအေးရတယ်လေဟဲ့ပါပါဒီကမဟုတ်လားဒါလေးမဟာကောင်းဟိ ခြူရာလေးမိုင်းမတတ်တာခြူရဲ့လှူရှားပုံလေးတွေတွေ့လာရင်ဒီလိုစိတ်ဝင်စားလာဘူးလားအဲ့ဒါကြတွေ့တာတော့ အစာပိုင်းတရားအထုတ်ထုတ်လာကိုဟောမခေါ်လဲခေါ်တကယ်လို့ခြူလာပြီးအထုတ်ခေါ်ပြီးဒီမှာလာကျုပ်ကိုမှတ်ကြည့်သမှာကျုပ်ကိုမှတ်ကြည့်သမှာလာလို့အေးဒါဒီကရောမလာမယ်လားအဲ့တစ်ချက်မှလည်းတစ်ချက်ဒီမှာကိုကိလေသာရကြတဲ့အတွက်တောတာနေကြတော့မလိုက်ဘူးလားဟုတ်ပါအဲ့တစ်ချက်မှတ်တဲ့ဒီလိုတစ်ချက်ကျူးလာတဲ့အတူတူမခံစားရဘူးလားဟုတ်ပါတယ်ဒီတော့ဒီမှာတဲ့ပုဂ္ဂိုလ်တော့ ကမ္မခါပါလို့မသိဘူးတေယလုံးမှတ်တဲ့ပုဂ္ဂိုလ်ကဒီလိုလေးကတလုံးမှတ်တဲ့ပုဂ္ဂိုလ်ကစစ်စစ်တော်ရီကတည်းကဝိနည်းဆိုတော့ဒီတတိကိုဒီတတိလေးကမရှိဘူးလားဒီတမန်တော်မှာပေါ်ပါလေဆိုတော့ဒီတရားတတိကပါတဲ့ဒီငါဖရာရဲ့တရားတတိကဒီလိုမှရင်ဒီဒီချက်ကိုရမယ်လို့တလုံးလေးဘုဒ္ဓတေးလေးမှာဟဲ့အခုကထားတာတွက်ခါတော့မလားပါဟဲ့မလားတော့ဒီဒီကတရားလေးကိုထိုက်နေရမှာလား သေးကိုမှောက်ပြီးကြုံပြီးတောက်လိုက်မှရပါလားတောက်လိုက်ပါလားဟင်ဒီလိုတောက်လာလားမတောက်ဘူးလားတော်တော်ပဲဖြည်းဖြည်းပဲတော်တော်ပဲဟုတ်တယ်ကြားရင်တောင်းပါမကြားဘူးအေးလားမကြားဘူးလာတာတော့ဒီလိုမျိုးဟိုဟိုကဝင်သွားလိုက်ကြည့်တာကဟိုကချုံရတယ်ကလည်းအေးဟဲ့ဆရာကြီးဒီမှာမမ်းလို့တရားဖရာလက်ကတည်းကရှိရဲ့ ဘဝတုဒ္ဓိကလို့ဒီစာကိုသုံးသူငြင်းပြကတော့အဲ့ဒီစာကိုသုံးတာဒီလို့ပြောတယ်သူကတာပင်းကိုညာနဲ့ငုံတယ်ဆိုသူဘဝတုဒ္ဓိကလို့ပြောတာခုလည်းရောတမီးခုလည်းရောလို့အဲ့ဒီတော့သူကတတိရှိကိုကျွဲတာတတိမာကြီးတတိမရှိတဲ့ကာလသူကဥဆောင်ဒီကလေးလို့မြင်တာတာဆက်လေးရောက်နေတယ် အဲ့ဒီမှာအကြီးဆုံးသားကြီးကိုအိမ်မှာဒီဒီရောက်လာတာလည်းဒီခိုင်းပြီးတော့ကျန်တာတွေကတော့သူအိမ်သူအိမ်သူအိမ်နဲ့တထားဆိုရတယ်ဟုတ်အဲ့ဒီနဲ့တစ်ချိန်မှပြီးမှလာနေနောက်တော့တက်ကခုနှစ်ဆယ်ကျော်လောက်ဖြစ်လာတော့ဒီငါလည်းတစ်ချိန်မှငါသားသမီးဒီကိုဒီဒီဒီကိုအတူတူခိုးလို့ပြီးတော့တိုးလို့တိုးလို့ပြီးတော့ချထားလိုက်လို့ရှိရင်ငါသားကလည်းပဲအင်တက်သာပါ တကယ်ကိုကဘယ်လိုတက်တာငါချမ်းသာမယ်ငါလို့ကိုခုနှစ်ဆက်ကျော်မှငါ့ကိုမြည်နေတယ်အဲ့တော့ဒါသမီးတွေကိုခေါ်လို့ရခေါ်ပြီးတော့ဒီလိုဒီလိုငါချမ်းရှိတယ်ဘယ်သားလို့ဆိုလို့တဘောရတယ်သမီးတို့ဆိုလို့တဘောရတယ်ဆိုတော့အဲဒီဒီတော့မတွေ့ဆိုတော့မပြောရမယ်နေပြောတော့တူရောဟုတ်တယ်လားပြောမယ်ဘုရားမှာပြောအခုမှဒီမှာတိတိကျကျရှိရအေးဟုတ်တယ်ဒီရှိတော့ပြေးရှိရတယ်လို့ ဟုတ်လားအဲ့ဒီရှိရဘူးတဲ့ဒီခန်းရှိရတယ်လေဒီရှိဆိုတော့ခန်းရှိရနော်အဲ့ဒီခန်းရှိရဘူးဘာဖြစ်လဲတမျိုးခုရတယ်အဲ့ဒီလေတော့အဲ့ဒီတော့မကုန်းနိုင်နေဒီလိုတာကဟိုကျွန်တော်လည်းရေးကြည့်ရတယ်ရှင်းလားဒီလိုလည်းနော်ဟုတ်ပါဘူးဒီလိုမျိုးပဲရတယ်အားပဲမှာပဲဒီကလည်းဒီဓာတ်တွေဒါတွေလည်းဒီဘယ်လိုကျွန်တော်လာတာ ဒီအရေးအကြောကျွန်တော်တို့ကအင်တန်ကြီးနဲ့တနည်းနဲ့ဒေတာကြီးနဲ့မရခင်ပြောဒီလိုဒီလိုက်တဲ့ပထမဆုံးသူ့အတူချွေးနိုင်တယ်မတွေ့လားဒီငါကတော့မေတ္တာချက်ပြုတ်ကျူရတယ်ဝီပုံကြတော့ဆိုတာမမဟင်မာရလားမာရလားအဲ့ဒါတော့အဲ့ဒါချွေးနိုင်ရမတွေ့လားမတွေ့ထားဘူးလားအဲ့ဒါဘူကလည်းတူတယ် စားရတော့ငါပါဆိုတော့ချွေးနာကလေးဖြစ်သွားမယ်ဒီမှာတမီးဖြစ်သွားဘူးလားဒီဘက်ကငါတားတော့ဒီဘက်ကသူဖြစ်သွားမှာပဲအဲ့တော့ဒီကငါသားရဲ့ဒီဒီလူစားနဲ့ငါသေးတယ်ခံစားနေလို့ဆိုတော့ငါသက်သာနာနဲ့ချွေးနာသက်သာနာတူလားတူလားအဲ့ဒီချွေးနာတော့ရောက်ကမှချွေးလို့တက်လာတာလားသူ့သားချွေးလို့တက်လာတာလားဟုတ်ကဲ့ဒီသားနေတာကမှတော့ဒီလက္ခဏာနေတာပဲခင်ဗျာ ဒီကတော့ငါအိမ်ကနေတဲ့ငါတန်းရဲ့ဒီကစားနေတဲ့အကောင်မပဲပြီးတော့ပဲကျင်းကျဲနေကြတာပဲအရင်ကတော့ဒီညကနေတော့ခံနေတယ်အခုကလည်းဒီရှိတာကခံလာလားခံလာအဲဒီမှာဟင်ဒါကမျိုးရတာဒီမှာမျိုးဒီမျိုးဒီလိုမျိုးရှင်းလာလားအဲဒီမှာလည်းဒီလိုခံရလားတချို့မှာကပြီးသွားတာဒီကတော့ချိုးမှန်းနဲ့မတည့်ရတော့ဘူးတဲ့ဟင် မင်းတို့ပြောတော့ငါလည်းအမေနဲ့မညာကြပြေခဲ့လိုက်ရတယ်နော်ဟုတ်ပါလားအမေကလည်းမဟုတ်ဘူးသူကလည်းပြေခဲ့လိုက်တယ်ဒီကအမေဒီကမလားဒီကလည်းရတာလည်းမရပါဘူးကိုယ်ကမလားနောက်ရမ်းတယ်လေပြေရတယ်ရှိရတယ်ဒီလိုဒီလိုလိုက်ဟဲ့ဒီလိုလိုက်ဟုတ်ကဲ့ဟဲ့ ဒီကိစ္စကလည်းဒီမှာဒီမှာလည်းဒီမှာလည်းဒီနေ့ကတော့မဟုတ်ဘူးခဏဒီကအမှန်တော့ပြောနေတယ်ဒီသာသာမလို့ဟာဟုတ်ဒီကနေ့ကတော့အဲဒါကိုတမန်လိုက်တာလည်းတော့ဟုတ်တယ်။ဒါကတော့ဒီကောင်ကတမန်ကကြားရည်ကြီးတယ်။ဟင်။တမန်လိုက်တာ သာသာဟုတ်ဒီမှာသားလည်းပါလို့တော်ပြီလားလို့ခင်ဗျာဒီကလာပြီလားလေစိတ်ကကြတော့မင်းကလည်းမပြောရအဲ့တော့သားနေလို့လေဘေးနေနေတာဆင်းနေတာတကူတို့အိမ်မလိုက်ဒီတို့အိမ်ဒါရီကဒီကဟာအဲ့ဒါရီကတို့အိမ်မှာနေကြတော့လေလားမင်း အမိသားလေးကြီးသားတယ်ဟိုသားရယ်ပြောမှာပေါ့နေရဲ့တဲ့အဲဒီသားများပြီးတော့သွားပါဦးတော့လားတဲ့ဖြူဦးကိုဟိုကလှည့်လိုက်တယ်တောင်းတယ်ဖြူဦးထင်တယ်ဟင်ဟင်တသိန်းနေတော့တော်ခဲနေတယ်ကျင်းနေတော့တော်နေရတယ်ဟင်ဟုတ်လားတူရောဒီစားလိုက်ပြီးတာမပါလာရင်ကြတော့ပါလာရင်တော့ခုနကဒီဘက်ကငါပါတော့ဒီဘက်ကလည်းတူလောက်လိုက်ဒီကဒီကဒီမှာဖြစ်တယ်မှာလည်းပါပါ ဆိုတော့ကဘာလိုက်ပါလဲဒီလိုပြရတယ်တော့ပြရပုံရတယ်တန်သမီးတွေလည်းရန်ရဲတမီးတွေလည်းမှဒီလိုကငါတမီးတွေကိုယ်ကပါပြောတာဟုတ်တယ်လို့တန်လို့ဆက်ဆံလားတကယ်ကြီးဆက်ဆံလားတကယ်ကြီးဆက်ဆံလားအဲ့ဒါဟိုဘက်ကသူ့ကိုဒါတော့တမီးတွေကရှင်းမလားရှင်းမလားဒီလိုအဲ့ဒါကတော့ရောက်ခဏနဲ့သမီးကြပြလိုက်လို့ သူတို့အဲ့ဒီသမီးကတော့လူနဲ့အမိကပြခဲ့လိုက်ပြခဲ့လိုက်ဟုတ်ပါမလားဟင်ဟုတ်ပါဘူးသူလည်းလူဖြစ်နေမှာဘူးဒီအကျော်မှာတည်နေဟင်ဟင်ဘယ်လိုလုပ်လို့ဒီလိုလုပ်တာပေါ့ဆိုနေဟင်ဘယ်လိုလုပ်မှာလဲတုံးဆောင်တဲ့အဲ့ဒါတစ်ခါတမီးကြီးကလည်းတမီးကြီးကနင်းရောနင်းရောပဲလေတမီးငါတမီးရှိသေးတယ်ဘယ်လိုလဲဒီဟာအများကြီးပဲ ပြီးတော့ဆင်းရဲရဲ့စိတ်ဝင်စားတာကိုငြိမ်ပြီးတော့ဆိုတော့ငြိမ်ပြီးတော့ဆိုတော့ငြိမ်ရတော့အငြိမ်ပြီးဆိုတော့ဘာလို့ဒီကကလည်းအရေကကြတော့အင်းမလို့ဖြင်းလာခေါင်းမရှိဘူးဒီကငြိမ်ပြီးတော့ဘာလို့ဒီကြည့်တော့ပြေးပြီးနေရလို့လိုက်တော့ကိုယ်ကပြေးပြီးဆိုဟုတ်ဟုတ်ဒီကတော့စိတ်တမင်းရဲ့စိတ်တမဲ့တဲ့ကိုကဒီပါပြီလို့ဟုတ် ये तो बताइए हमारे और हुआ बनी नहीं नहीं क्या बनना तुम्हें घर से नींद उठा ला रहा तो तुम्हें नींद उठा ला रहा ये तुम्हारा जो तुम्हें आने का काम है लोग मारने का काम है तो भैया ऐसा जगह रखा लगी तो नहीं है ये और तुम्हें कोई नहीं है तुम यार का भी डाल ये तुम यार का तो मैंने ये तुम्हारी तुम्हारी का यार ये अमीन भाई ये तुम्हारी भाई से मिला ये पैसे मिला ये बदली से दी हुआ ဟိုဒါလည်းတွေ့ရကြဒီလိုပြောရမလားတွေ့တွေ့ဒီလိုပြောရမလားတော့မတွေ့ရဘူးဟုတ်ကဲ့လားအဲ့တော့ဆောင်းရင်မှာနောက်ဆုံးဆောင်းရင်တော့အမေနဲ့တိမာကြီးဖြစ်တယ်ဟင်ဒီလိုရှိနေတာသူကလေးရှိတယ်တိမာကြီးလားဒီလိုဒီမှာစားရမှာတော့ဘူးအဲ့တော့ဘေးအိမ်တွေကလမ်းလာလာတဲ့သမားတော့သမီးတွေအကြောင်းကြီးမလားကြည့်ရတယ်လားနောက်တော့ မဖြစ်တော့ဘူးဆိုမကောင်းကြောင်းပြောလိုက်တယ်သူဒီလိုမျိုးကပြင်းမှကြောင်းလားသူဆိုလိုက်တာဟုတ်လားဟဲ့မကောင်းကြောင်းပြောလိုက်ဟဲ့ဟဲ့ဟဲ့အန်ကလေးငန်းတာလေးလာတယ်လို့တော့ဒါကြီးကလည်းခံတော့ဘူးအဲ့ဒါပဲကြားရရှိရင်ကြောင်းပါဟဲ့ထပ်တော့ကတော့ကြောင်းမယ်ခံတော့တယ်ဟုတ်လားအဲ့ဒါဒီခိုးဆိုးကြော်ကြီးကတင်ရတယ်ဆိုခံနေမှာဦးလားဟုတ်ဒီလိုကြမှာလေ အဲ့တော့ဘာလို့လဲဆိုတော့ဒီအိမ်မှာလေးလေးကသူ့မှာတော့သူကကြောက်ဆိုတော့ဒီအိမ်မှာလေးပြန်လာရင်ဒီချိုးရှိကြတော့အိမ်တွေတော့ပဲလေအဲ့ဒါကြီးကိုဒီအောင်ခတ်ထားတာပြေးလားမမဟင်အဲ့ဒါကြီးကိုခတ်ထားရတယ်သူ့ရဲ့ဒီကတော့ဟိုခြေဖေးခြေဖေးလက်ပြောင်ခတ်ထားတယ်တောက်ရင်းလေးပြောင်ခတ်ထားတယ်ဟုတ်လားမမဟင်ဒီကလူဘုရင်မာလေးတွေသူငါပြန်လာလို့ရှိရင်ရှင်လေးတောက်ဖို့ဟင် ဒီတရားလေးမျိုးတရားတော်များအချင်းကကြည်ရှိတဲ့စမ်းစမ်းတဲ့တစ်ဖြစ်မှဒီကနေ့ပါဆက်လာတယ်ကျုပ်ဆက်သွားလို့ရှိရင်ဟုတ်တယ်ပါဟင်တရားလေးကြောင်းသွားပြီထင်တယ်ကြောင်းသွားပြီဒီလိုလေးလုပ်ရတာလေတင်းတော့ဒီလိုလေးဆိုရောကွ95 96လောက်ဆိုတယ်လေဝိသုဏမရှိပါဘူးမဟုတ်လားအဲ့တော့ဒီရှိခိတာကိုဒီဘုရားကြီး အင်းလေးအင်းလေးဆိုတာဒီမှာပါဗျာဒီဘက်ဒီမှာရှိတာပါဗျာအဲ့ဒီအင်းလေးရဲ့ရှင်ချဲ့တယ်မနိုင်တယ်နိုင်ရဲ့မနိုင်တယ်နိုင်နဲ့ထည့်ရတော့ဒီဘုရားကြီးရဲ့အားရတယ်ဒီကြောင်ဗျာဒီဘုရားရဲ့ဒီအင်းလေးရဲ့အမြင်အားရတယ်ဒီကြောင်ဗျာအဲ့ဒီမကြောင်နဲ့တို့ဒီဘုရားရဲ့နိုင်တဲ့တာပုံရည်အားကနောက်ပြန်ခေါက်ကြတာဒီဘုရားအောက်ကကြောင်ရဲ့ဒုစင်မှာတော့ခေါ်ရတယ်ဟင်တခါနဲ့သူရေးရအရေးကြီးတော့ဒုစစ်တခါနဲ့ တက်ဆုံးသွားဟုတ်တယ်ဒီလိုရေချိုးကိုခေါ်တာပေါ့လေဒီလိုသာရောအင်းပြင်ပေါ့အဲ့ဒီတော့ဒါကလည်းပြည့်လေပြည့်လေပြီးတော့ပူကြီးအထက်ပိုင်းမှာဆက်ထဲမှာကျဉ်းကျဉ်းဆက်ထဲဟင်ပူကြီးပေါ်ကလည်းငါတို့ရေချိုးကုန်မှာတစ်ခါကတော့ရေဘုတ်ခုတ်ထားလို့တေးလေးရှိရှိထွက်နေတယ်ခံစားကြည့်တာဘယ်လောက်ဒုက္ခရောက်မလဲဘယ်လောက်ဒုက္ခရောက်မလဲ ထောင်းနေဆိုတာကိုလည်းစိတ်ကောင်းနေပြီဟင်ကိုယ်လည်းတိုင်းမှာပေါ်တယ်မှာဟင်အဲ့ဒါမှန်တယ်ဒီလိုရှိရမလို့ဟင်တူတူရတာလည်းဘာမှမရှိတော့ဘူးဟုတ်တယ်ဗျဒီဒီလာတော့ဘာလို့ရှိလဲအာရုံဒီမရှိအာရုံဒီမရှိအဲ့တော့ကိုယ်ပြရတဲ့အာရုံတွေကဘာရှိလဲ ဒီမှာတရားကလည်းအာဟုရိယရှိသေးတာဗျဒီကိုဒီလားကလည်းအာဟုရိယရှိသေးတာဗျဒီသားကလည်းတနည်းကလည်းလာပြောလာဗျဒီကနေ့ရင်းရှိသေးဗျဒီလိုလည်းရှိရတယ်မှန်ပါပါဒီလိုရှိလာမတွေ့ရတယ်ပဲဒီလိုရလဲကတ်ပြီဒီရရရကြည့်ပြီဒီတူသေးမှာကိုခုံသေးမှာမဟုတ်ဘူးဒီလိုမဟုတ်ဘူးဘယ်တော့ခါမလဲကြည့်ကြည့်ကြလားဒီဒီလိုမဟုတ်ဘူး ရှင်ကဘုရားပြောတဲ့တတိယတက်မှာမင်းတို့ကရှင်နဲ့တာနေတယ်ဘယ်ဆဲရနေတယ်အတော်ကြီးကိုရတယ်လေမှန်ပါပါအဲ့ဒီကတို့ဝိကြည်သာဝိကြည်သာတိတရားရမယ်ကတိပြီအဲ့တော့သာသနာနဲ့ကျုံပါရဲ့နဲ့မှာဘုရားတရားတော်ကိုကြည့်ရတဲ့ဘဝရောက်ပါရဲ့နဲ့မှာလက်ရှိကြားရတဲ့ချက်တွေပါပြီတဲ့သာသနာပြန်လို့မှပြောရမရှိဘူးတဲ့အဲ့တော့ဒီလိုဒီတိုင်းတော့အသိမကောင်တရားတော်ပဲဆိုပြီး တမန်တမန်ကိစ္စမျိုးကောင်းတဲ့တော်ပြီးတဲ့ဟင်မမသူ့ရဲ့ခန္ဓာမှာနာရဲလာပြီးတော့မသိကြဘူးလားသိကြတဲ့နေရာနာရဲနာရဲလို့မှတ်လိုက်ရင်ဟင်ငါချိတော့ဝင်လာဟိသိကြတယ်ဆိုတော့ဒီတော့ဝင်လာဟိဟင်ဒီလိုနဲ့ဒီလိုတစ်ခါမှရင်တစ်ခါဒုက္ခကထုတ်ဆောင်ပြီးသားဖြစ်နေပြီထင်လားတစ်ခါမှရင်တစ်ခါသက်သာမလို့ယူလာရတာပါလားဟင် နာရနဲ့သိတာသူဒီကုလိုက်တာတော့ငါကောင်းငါရှိတာဒါတော့ဒါတော့ဟင်ဒါတော့ငါပြရတော့မယ်ဆိုအတူဝေးလားမဝေးလားကြောက်ပြီးတော့ဝင်လို့လားကြောက်ပြီးလို့မိတဲ့ချင်းတွေရှိတော့ဘူးလေနာရာလေးနဲ့သိတာလေဒါပဲဒါတော့နာရာလေးနဲ့သိတာလေနာရာလေးကဟိုဓမ္မကရဏဆိုလေဟင်ဒီမှာတွေ့ရလေကကမဏဆိုလေဟင်အေးနာရတဲ့တော်လေးဓမ္မတို့ ပါတယ်တတိယကကပ်ပြီးနေတာကလေးအဲ့ကမြန်တတိယဆိုတာလေနာရာတိနဲ့တိတာလေဉာဏ်သိပြီးနေတာကလေးနာလိုက်တာမှလိုက်တာလေတွဲရတယ်လေအဲ့လိုက်အဲ့နာရီနဲ့သိတာလေးတွဲသိတာလေးတွဲရတယ်လေအဲ့ဒါတွေ့ဒီမှုရတာလေးကဒီတောင်းနဲ့ကမနာကိုတောက်စားပြီးနေတာကလေးမှန်ပါပါဒီနာရီရဲ့ဘောဆိုတဲ့ဓမ္မနဲ့ တွေ့ရတဲ့သဘောလို့တက်ဒီကမနာကိုဒီနေရာတစ်ထပ်တစ်ကြောင်လုပ်ပြီးနေတာတကယ်ဟုတ်ပါဘူးဒါကလည်းဓမ္မတရဏဆိုလို့ပြောတာဒါကလည်းမာယမတရဏနာရာလေးဖြစ်ဖြစ်နေတယ်အဲဒီငါတို့တရားကောင်းလို့ဖြစ်ဖြစ်နေလာတယ်အဲဒီမှာဘုရားရှင်ကတို့ကြောင့်လည်းပါလေတို့ဘုရားရှင်တို့နေတယ်တို့လေဒီဒီနေတာပဲဟုတ်တယ်မဟုတ်လားဒီတို့လောကကြီးရှိကြလားဆိုရွှေလောကကြီးရှိလားမသိဘူးလားဓမ္မပါဝင်ဆောင်နေတယ် ဟုတ်ကဲ့အရှင်အားရတူမှမရှိဘူးမတော်သေးနိုင်ဘူးလားဒီတော့ဒီလိုဘယ်တော့ချိုးရမလဲတော့သူ့နာတန်းတန်းနဲ့လည်းရှိနေတယ်အဲ့ဒီဘုရားတိတ်ကာကြီးကြားနေတယ်အဲ့တော့သူရဲ့ကောင်းကိုတက်တက်လာကနေပြီးတော့အဲ့ဒီမှာသူ့ရဲ့အပန်တော်နဲ့သူ့ရဲ့ယူတော်နဲ့စပြီးတရားဟောတယ်ဟုတ်ဒီလူရင်းကတော့ပါလို့ဒီလူကတော့တဲ့ ဘာမှတရားရဲ့အကြောင်းကိုမသိဘဲနဲ့အသက်တရားရှိကြပါတဲ့ဟုတ်လားအဲဒီအသက်တရားရှိရှိတော့အသေးကြီးနာတဲ့အတွက်ရှင်းလာတယ်ဟုတ်လားအဲ့ဒါရှင်းရတာတဲ့ဒီဒီကတော့ဘာတဲ့ဒီတေးရှင်းလို့ရတယ်ဒီလိုအရင်ကတည်းကဖြစ်ပျက်တရားတွေကိုအကုန်တွေ့နေလို့ဆိုရင်အဲ့ဒါကအစိုးရရှိတဲ့အတွက်အစိုးရတွေ့တဲ့အတွက်အဲ့ဒါမှဆုံးတယ်တဲ့ဒါလည်းပြောရတဲ့တရားလေ ဒီလိုတရားမပြီးဘဲနဲ့ဖြစ်ပြမပြီးဘဲနဲ့ဒီလိုဒီလိုအဆုံးလေးလောက်မှာတယ်လေအဲတော့အေးရလေးတွေကျွေးနေမှာတယ်လေဒီလိုလေးတွေတော်တော်ကြီးကျွေးနေမှာတော့ဒီလိုလေးတွေကဒီအမှန်နေနေဒီဓမ္မနဲ့ကရဏတော်ကြီးနေဒီမှာလည်းအကျိုးမှာပါအတန်ကြီးသာသာသာ